ခန်းကြီးဆက်ရှိအငယ်1မှ8ဣဒရလရှင်မြင်အေလတာဟောရှေနန်းဆန်၃နှစ်တွင်ယူရရှင်မြင်အာခတ်သားဟေဇကိသည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌29နှစ်ဆိုးဆန်လေ၏မေရောကဇာခရီသမီးအာဘိအမည်ရှိ၏ထိုမင်းသည်အဖဒါဝိကျင့်သမျှအတိုင်းသာရဖျားရှိတော်၌တရားသောအမှုကိုပြု၏ ။မြင့်သောအရပ်တို့ကိုပယ်၏။ရုပ်တုဆင်းတုတို့ကိုချိုးဖဲ့၏။အာရှရပင်တို့ကို ခုတ်လှဲ၏။မောရှေလုပ်သောကြေးဝါမြွေကို အပိုင်းပိုင်းဖြတ်၏။အကြောင်းမူကား၊ဣသရေလအမျိုးသားတို့သည် ထိုကာလတိုင်အောင် ထိုမြွေရှေ့မှာနံ့သာပေါင်းကိုမီးရှို့တတ်ကြ၏။ထိုမြွေကိုနဟုတ္တန်အမည်ဖြင့်မှည့်သတည်း။ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားကို ထိုမင်းခိုလှုံသကဲ့သို့သူ့နောက်မှာခိုလှုံသောယုဒရှင်ဘုရင်တယောက်မျှမရှိ။ရှေးကာလ၌လည်းမရှိ။ထာဝရဘုရား၌ဆည်းကပ်၍နောက်တော်သို့အစဉ်အမြဲလိုက်သဖြင့်၊မောရှေ၌ထာဝရဘုရားထားတော်မူသောပညတ်တော်တို့ကိုစောင့်ရှောက်လေ၏။ထာဝရဘုရားသည် သူနှင့်အတူရှိတော်မူသဖြင့်၊သူသည် ပြုလေရာရာ၌အောင်လေ၏။အာရှုရိရှင်ဘုရင်၏ကျွန်မခံ၊ပုန်ကန်လေ၏။ဖိလိတ္တိလူတို့ကိုတိုက်၍ ဂါဇမြို့နယ်တိုင်အောင်ခိုင်ခံ့သောမြို့များနှင့် ကင်းစောင့်သော မျှော်စင်များကိုလုပ်ကြံလေ၏။9ဟေဇကိမင်းကြီးနန်းစံလေးနှစ်၊ဣသရေလရှင်ဘုရင်ဧလာသားဟောရှေနန်းစံခုနစ်နှစ်တွင်၊အာရှုရိရှင်ဘုရင်ရှာလမနေဇာသည်ရှမာရိမြို့သို့စစ်ချီ၍ဝိုင်းထား၏။10သုံးနှစ်စေ့သောအခါ၊ဟေဇကိနန်းစံခြောက်နှစ် ဣတရေလရှင်မြင်းဟောရှေနန်းဆန်၉နှစ်တွင် ရှမာရိမြို့ကိုတိုက်၍ရကြ၏။အာရှုရိရှင်မြင်းသည်ဣတရေလမြို့ကို အာရှုရိပြည်သို့သိမ်းသွား၍ဂောဇံမြစ်နာဟာလမြို့တာဘော်မြို့အစရှိသောမေဒီနိုင်ငံမြို့ရွာတို့၌ထား၏အကြောင်းမူကား သူတို့သည်မိမိတို့ဘုရားသခင်ထာဝရဘုရား၏စကားတော်ကို နားမထောင်၊ဖွဲ့တော်မူသောပဋိညာဉ်ကို၎င်း၊ထာဝရဘုရား၏ကျွန်မောရှေမှာထားသမျှကို၎င်းအမှုမထားလွန်ကျူးကြ၏။13ဟေဇကိမင်းကြီးနန်းစံဆယ်လေးနှစ်တွင်၊အာရှုရိရှင်ဘုရင်သနာခရိပ်သည်ယုဒပြည်၌ခိုင်ခံ့သောမြို့ရှိသမျှတို့ကိုစစ်ချီ၍လုပ်ကြံလေ၏။ ယုဒရှင်ဘုရင်ဟေဇကိသည်အာရှုရိရှင်ဘုရင်ရှိရာလာခိရှမြို့သို့စေလွှတ်၍အကျွန်ုပ်မှားပါပြီ။ပြန်သွားတော်မူပါ။ကိုယ်တော်တင်သမျှကိုထမ်းပါမည်ဟုလျှောက်စေသော်၊အာရှုရိရှင်ဘုရင်သည်ယုဒရှင်ဘုရင်ဟေဇကိ၌ငွေအခွက်သုံးထောင်၊ရွှေအခွက်သုံးရာကို တောင်း၏။ဟေဇကိသည်ဗိမာန်တော်၌၎င်း၊နန်းတော်ဘဏ္ဍာတိုက်၌၎င်း၊တွေ့သမျှသောငွေကိုပေး၏။ဗိမာန်တော်တံခါး တန်ဆာများကိုယ်တိုင်အရင်မွတ်မှန်သောတိုင်တန်ဆာများကိုလည်းချွတ်၍အာရှုရိရှင်မြန်အားပေး၏အငယ်16မှ24နောက်တဖန်အာရှုရိရှင်မြန်သည်တာတန်ယာဘတရိတ်ယာဘရှာခတ်တို့ကိုများစွာသောဘူဂျင်နှင့်တကွာလာခိရှမြို့မှယေရုရှလင်မြို့ဟေဇကိမင်းကြီးထံသို့ဆေလွတ်သဖြင့် သူတို့သည်ရောက်သောအခါ၊ခဝါသည်၏လယ်နားမှာရှောက်သောလမ်း၊အထက်ရေကန်ပြွန်ဝ၌ရပ်နေကြ၏။ရှင်ဘုရင်ကိုခေါ်သောအခါ၊ဟိလခိသားဖြစ်သောနန်းတော်အုပ်ဧလျာကိမ်၊စာရေးတော်ကြီးရှေဗန၊အာသပ်သားအတွင်းဝန်ယောအာတို့သည်သူတို့ထံသို့ထွက်ပြီးလျှင်၊ယဗရှာခက၊မဟာအရှင်မင်းကြီး၊အာရှုရိရှင်ဘုရင်သည်ဟေဇကိကိုမိန့်တော်မူသည်ကား၊သင်ခိုလှုံသဖြင့်ခိုလှုံရာကားအဘယ်သို့နည်း စစ်တိုက်လောက်အောင်ဉာဏ်တတ္တိအစွမ်းတတ္တိနှင့်ငါပြည့်စုံသည်ဟု အချီးနှီးသောစကားကို သင်ဆိုပါသည်တကားငါကိုပုန်ကန်ခြင်းဟံအဘဲသူကိုကိုးစားသည်နီကျိုးသောကျူလုံးတောင်ဝေးဒီဟုသောအေဂုတုပြည်ကိုကိုးစားပါသည်တကားထိုကျူလုံးသည်မိသောသူ၏လက်ကိုဖောက်၍ရှူတော်လိမ့်မည်ထိုသောအေဂရုမင်းကြီးဖာရောဘီရင်သည်မိမိ၌မိသောသူအပေါင်းတို့ကို ပြုလိမ့်မည် သင်တို့ကငါတို့သည်ငါတို့၏ဖျားသခင်ထာဝရဖျားကို ကိုးစားသည်ဟု ဆိုပြန်လျင်ဟေဇကိသည်မြင့်သောအယက်ဌာနနှင့်ရစ်ပလင်တို့ကိုပယ်၍ယေရုရှလင်မြို့မှဤမည်သောရစ်ပလင်ရှိ၌သာ ကိုးကွယ်ရမည်ဟု ယူရပြည်သူယေရုရှလင်မြို့သားတို့ကိုမှားထားသဖြင့်တင်တို့ပြမှားသောဖျားဖြစ်သည်မဟုတ်လောတို့ဖြစ်၍ယခုတွင်ငါသခင်အာရှုရိရှင်မြေ၌အာမခံတို့ကိုအပ်ပါလော့ သင်၌မြင်းစည်းသူရဲလုံလောက်အောင်ရှိလျင် မြင်းနှထောင်တို့ကိုငါပေးမည်သင်သည်ငါသခင်ဤကျွန်တို့တွင် အငယ်ဆုံးသောဘူကိုအပေတို့လှန်နိုင်မည်နီအေဂုရုပြည်မှယထာများ မြင်းစည်းသူရဲများကို ရမည်ဟုယုံပါသည်တကားအငယ်25မှ29ဒါရဖျား၏အခွင့်မရှိဘဲဤပြည်ကိုဖျက်ဆီးခြင်းငှာငါလာတော် ထိုပြည်ကိုသွား၍ဖျက်ဆီးလော့ဟုထာဝရဘုရားသည်ငါ့အားမိန့်တော်မူပြီ။ဤအကြောင်းအရာများကိုပြန်ပြောကြလော့ဟုပြောဆို၏။ထိုအခါဟိလခိသားဧလျာကိမ်၊ရှေဗန၊ယောအာတို့က၊ရှုရိဘာသာစကားအားဖြင့်ကျွန်တော်တို့အားအမိန့်ရှိပါလော့။ထိုစကားကိုကျွန်တော်တို့သည်နားလည်ပါ၏။မြို့ရိုးပေါ်မှာရှိသောသူတို့သည်ကြားရအောင်ယုဒဘာသာစကားအားဖြင့်အမိန့်မရှိပါနှင့်ဟုယာဗရှာခကိုဆိုကြလျှင်၊ ယဗရှာခကငါသခင်သည်တင်းဤသခင်နှင့်တင့်အားသာဤစကားကိုပြောစေခြင်းဟံငါကိုဆေလွတ်တော်မူသလောမြို့ရိုးပေါ်မှာထိုင်လျက်တင်တို့နှင့်အတူမိမိတို့မစင်ကိုစား၍မိမိတို့ရေဟောင်းကိုတောက်ရသော သူတို့ရှိရာသို့ဆေလွတ်တော်မူသည်မဟုတ်လောဟုဆိုပြီးလျှင်ယဗရှာခသည်ထ၍ယူဒဘာသာစကားအဖျင်ကျဲသောတန်နှင့်ကြွေးကြော်လျက်မဟာအရှင်မင်းကြီးအာရှုရိရှင်မင်းအမိန်တော်ကို နားထောင်ကြလော့ ရှင်ဘရင်မိန်တော်မူသည်ကားဟေစကိသည်တင်တို့ကိုမလှည့်စားစေနှင့်သူသည်တင်တို့ကိုငါလက်မှကယ်ယူခြင်းဟံမတတ်နိုင်အငယ်30မှ39ဟေစကိကသာရဖျားသည်ငါတို့ကိုဧကံအမှန်ကယ်ယူတော်မူမည်ဤမြို့သည်အာရှုရိရှင်မလက်သို့မရောက်ရဟု ဆိုသဖြင့်သာရဖျားကိုမကူးစားစေနှင့် ဟေဇကိစကားကို နားမထောင်ကြနှင့်။အာရှုရိရှင်ဘုရင်မိန့်တော်မူသည်ကား၊ငါနှင့်မိဿဟာယဖွဲ့ကြ။ငါ့ထံသို့ထွက်လာကြ။သင်တို့သည်မသေအသက်ရှင်မည်အကြောင်း၊သင်တို့ပြည်နှင့်တူသောပြည်တည်းဟူသောဆန်စပါး၊စပျစ်ရည်နှင့်ပြည့်စုံသောပြည်၊မုန့်နှင့်စပျစ်ဥယျာဉ်၊သံလွင်ဆီ၊ပျားရည်များသောပြည်သို့ပို့ခြင်းငှါငါမလာမှီတိုင်အောင်သင်တို့သည် ကိုယ်စပျစ်ပင်၏အသီး၊ကိုယ်သင်္ဘောသဖန်းပင်၏အသီးကိုစား၍ ကိုရေကန်ကရေကိုတောက်လျက်နေကြဦးလောဟေစကိကသာရဖျားသည်ငါတို့ကိုကယ်ယူတော်မူမည်ဟုမဖျားယောင်းစေနှင့်အပြည်ပြည်သောဖျားတို့သည်မိမိတို့ပြည်များကိုအာရှုရိရှင်မြင်လက်မှကယ်လွတ်ကြပြီလောဟာမတ်ပြည်ဖျားအာဘတ်ပြည်ဖျားတို့သည်အဘယ်မှရှိကြသနည်းတေဖရဝင်းပြည်ဟေနပြည်ဤဝါပြည်ဖျားတို့သည်အဘယ်မှရှိကြသနည်း သူတို့သည်ရှမာရိပြည်ကိုငါ့လက်မှကယ်လွှတ်ကြပြီလော။ထိုအပြည်ပြည်သောဘုရားတို့တွင်အဘယ်မည်သောဘုရားသည်မိမိပြည်ကိုငါ့လက်မှကယ်လွှတ်ဘူးသနည်း။ထာဝရဘုရားသည်ယေရုရှလင်မြို့ကိုငါ့လက်မှအဘယ်သို့ကယ်လွှတ်နိုင်မည်နည်းဟု ဆိုလေ၏။ယုဒလူတို့လည်းစကားတခွန်းကိုမျှမပြန်ဘဲတိတ်ဆိတ်စွာနေကြ၏။အကြောင်းမူကား၊ပြန်မပြောနှင့်ဟု ရှင်ဘုရင်အမိန့်တော်ရှိသတည်း။ထိုအခါ ဟိလခိသားဖြစ်သောနန်းတော်အုပ်ဧလျာကိမ်၊စာရေးတော်ကြီးရှေဗန၊အာသသားအတွင်းဝန်ယောအာတို့သည်မိမိတို့အဝတ်ကိုဆုတ်လျက်၊ဟေဇကိမင်းထံသို့လာ၍ယာဗရှာခစကားကိုကြားလျှောက်ကြ၏။